ပုဗ္ဗန္နတုတ်ယံဒုန်နိမိတ်တံအဝမင်္ဂလင်စာယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအကန္တံဗုဒ္ဓ ानु ဘာဝေနဝိနာသမင်တုယံဒုန်နိမိတ်တံအဝမင်္ဂလင်စာယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအကန္တံဓမ္မာနုဘာဝေနဝိနာသမင်တု ယန္တုနိမိတ်တံအဝမင်္ဂလင်စာယောသမနာဘောသကုဏတတတောပါပက္ခဟောဒုတ်တုပိနံအကန္တံတံဃာနုဘာဝေနဝိနာသမင်တုဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယသောကပတ္တာသနေသောကဟွန်တုတဗ္ဗေတိပါဏိနောဣတဝတာသအမေဟိတံပတံပုညတံပတံ တဗ္ဗေဒေဝ ानु မောထံတုတပ္ပတံပတ္တိသိတိယဒါနံတဒံတုတတ္ထာယသီလံရခန္တုတပ္ပဒါဘာဝနာပိရတာဟွန်တုကိသံတုဒေဝတာကတာတဗ္ဗေဗုဒ္ဓဗလပတ္တာပစ္စေကာနိသယံဗလံအရဟန္တာနိသတိရေနရခံပန္တာမိတဗ္ဗတောယံကိဉ္စီဝိတံဣဒဝါဟုရံဝါ တကေတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဣဒီနသစ္စေနသူဝတိဟောတုယံကိစီဝိတံဣဒဝါဟုရဝါတကေတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိဓမ္မေရတနံပဏိတံ ဧတေနသစ္စေန သူဝတိဟောတုယံကိဉ္စီဝိတံဣဒဝါဟုရံဝါတခေတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိတံခေရတနံပဏိတံဧတေနသစ္စေန သူဝတိဟောတုသဗ္ဗဗုဒ္ဓ ानु ဘာဝေနတဒါဒုက္ခိဘဝန္တုတေ ဘဝတုတဗ္ဗမင်္ဂလံရက္ခန္တုတဗ္ဗဒေဝတာတဗ္ဗဓမ္မာနုဘာဝေနသဒါဒုက္ခိဘဝန္တုတေဘဝတုတဗ္ဗမင်္ဂလံရက္ခန္တုတဗ္ဗဒေဝတာတဗ္ဗတံဃာနုဘာဝေနသဒါဒုက္ခိဘဝန္တုတေမဟာကာရုဏီကောနာထောဟိတာယတဗ္ဗပါဏိနံပုရိတဝါပါရမီတဗ္ဗပတ္တောတံဘောဓိမုဒ္ဓမံ ဧတေနသစ္စဝိဇေနသုတိတိဟောတုတပ္ပရာဇယံတော်ဗောဓိယာမူလေတကြနံနန္တိဝဒနောဧဝမေဝဇယော ဟောတုဇယတုဇယမင်္ဂလေအပရာဇိတပန္လင်ကေတိတေပုထုဝိပုခ္ခလေအဘိသေးကေသဗ္ဗဗုဒ္ဓနံအက္ကပတ္တောပမောတတိသူနေခတံသူမင်္ဂလံသုပ္ပပါဒံသူဟုတ်တိတံသူခနောသူမှုဟုတ်သောသာ သူယိထံဗြဟ္မသာရိတုပဒက္ခိနံကာယကမ္မံဝါစာကမ္မံပဒက္ခိနံပဒက္ခိနံမနောကမ္မံပဏိတိတေပဒက္ခိနေပဒက္ခိနာနိကတ္တဝါနာလဗန္တထေပဒက္ခိနေတေအထလတ္တာဒုက္ခိတာဝိရုံလှဗုဒ္ဓအတာနေအရောဂာဒုက္ခိတာဟောထတဟတပေဟိညာတိပိ